အနိစ္စဒုက္ခအနတ္တယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်အဲ့လိုဟုတ်ပါလားကဲဆိုသားမှာဝိပဿနာဆိုသည်မှာ နောက်တစ်ခါမြန်မာတက်တက်ကြတော့ ဒီတော့အဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်ဘာကိုရှုရယုံနဲ့နာဆိုတာနှစ်မျိုးပေါ့အဲ့ဒီနှစ်မျိုးကိုဒီတဲ့မြန်များ ခွဲလိုက်တော့ဘယ်နှခုခွဲနိုင်လဲဟမ်ဘယ်နှမျိုး၅မျိုးဟုတ်လား၅မျိုးဆိုတာပါတယ်တော့ ဆိုပါငါမျိုးอ่ะเป็นเป็นမျိาบပါ ယူပက္ခန္နာရူပက္ခန္နာဆိုတာဘာကိုပြောတာလဲဝေဒနာခန္ဓာရောသင်ညေခန္ဓာရောသင်္ခါရခန္ဓာရောဟမ်သင်္ခါရခန္ဓာက ဝိညာဉ်နဲ့ခန္ဓာရောกายလိုက်စို့ခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာဆိုတာအစုလို့အဓိပ္ပာယ်ရတယ်အပေါင်းအစုခန္ဓာ၅ပါးအစုတရားဆိုသည်မှာအစုတရား ရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်ညက်ခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာ ရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိညက်ခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုတရား ရူပခန္ဓာခံစားမှုတရားအစုရူပခန္ဓာဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာသိဉ္ဇခန္ဓာဆို တ်စောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာစိတ်စောပြုလုပ်အာထုတ်မှုတရားအစုသင်္ခါရခန္ဓာစိတ်စောပြုလုပ်အာထုတ်မှုတရားအစုသ သင်္ခါရခန္ဓာသို့သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည် သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်သို့ခန္ဓာ၅ပါးအစုတရားဆိုသည်မှာ ရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉေခန္ဓာစိတ်စောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာ သိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည် တရားအစုယုတ်တရားအစုဆိုတာယုတ်တစ်ခုတည်းကိုလည်းအစုလို့ခေါ်တယ်။ဘာကြောင့်လဲလို့ဆိုတော့ဒီယုတ်ကဒီယုတ်မျိုးအတိတ်မှာ ဖြစ်ပြီးပြက်ခဲ့ပြီ။အခုလည်းဖြစ်စေ၊နောက်လည်းဖြစ်ပြီးပြက်အောင်မယ်။အတိတ်ယုတ်အနာဂတ်ယုတ်ပစ္စုပန်ယုတ်၃မျိုးလုံး အဲ့ဒီသုံးမျိုးကိုတစုလို့ဆိုရတာတခါကျန်တဲ့ယုတ်အစုနုတဲ့ယုတ်အစုဒီနှစ်ခုကိုစုလိုက်တော့ယုတ်အစုလို့ခေါ်ရတာတခါအနီးမှာရှိနေတဲ့ယုတ်အစုအဝေးမှာရှိနေတဲ့ယုတ်အစုအဲ့ဒီအနီးအဝေးယုတ်ကိုစုလိုက်ပြန်တော့လေအစုရပြန်တယ်အဲ့လို စုတာကိုပဲအစုလို့တခုတည်းကိုအဲ့လိုအစုလို့ခေါ်တယ်။နှစ်ခုသုံးခုကိုအစုခေါ်တယ်ဆိုတာတော့ပြောစရာမလိုဘူးပေါ့။ထို့အတူပဲခံစားမှုခံစားမှုဝေဒနာကလည်းပဲသူခံစားမှုဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲ။ဒါမဲ့အတိတ်ကခံစားတယ်ခံစားခဲ့တယ်အခုလည်းခံစားနေတယ်နောက်လည်းခံစားအောင်မယ်။ အတိတ်ခံစားမှုအနာဂတ်ခံစားမှုပိစုတ်ပံခံစားမှုသုံးခုကိုစုလိုက်တော့ခံစားမှုအစုနေတဲ့ခံစားမှုဝေးတဲ့ခံစားမှုနှစ်ခုစုလိုက်တော့အဲ့ဒီမှာလည်းပဲခံစားမှုအစုဝေဒနဲ့ခန္ဓာဝေဒနာကခံစားခန္ဓာကခန္ဓာကအစုဝေဒနဲ့ခန္ဓာခံစားမှုအစုထို့အတူပဲသိညာမှတ်သားတာကလည်းပဲ မှတ်သားတဲ့သဘောအရာတော့သူကတခုတည်းပဲဒါပေမဲ့အတိတ်ကမှတ်သားခဲ့တဲ့အခုမှတ်သားနေတဲ့အနာဂတ်ကလည်းမှတ်သားအောင်မယ်အတိတ်အနာဂတ်ပစ္စုပန်သုံးခုစုလိုက်တော့အစုဖြစ်သွားရောညာတင်ရဲ့ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလည်းဒီတိုင်းပဲယုတ်ကတော့28ခုရှိတယ်အဘိဓမ္မာသဘောအရာ ယုတ်က28ခု28ပါခံစားမှုကလည်းသူ့ခံစားမှုဆိုတဲ့သဘောတစ်ခုတည်းအနေနဲ့တော့တစ်ခုတည်းပဲဒါပေမဲ့ခွဲလိုက်တော့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုဆိုတော့ဘယ်နှခုဖြစ်သွားတော့သုံးခုဖြစ်သွားတယ်တခါအဲ့ဒါကိုမှ ကိုချမ်းသာစိတ်ချမ်းသာကိုဆင်းရဲစိတ်ဆင်းရဲပြီးတော့မချမ်းသာမဆင်းရဲအဲ့လိုခွဲလို့ရပြန်တယ်အဲ့လိုခွဲလိုက်တော့ဘယ်နှခုဖြစ်သွားဘယ်နှခုငါးခုဖြစ်သွားတယ်ကိုချမ်းသာသူ့ကိုဒုက္ခလို့ခေါ်တယ်စိတ်ချမ်းသာသူ့ကိုသောမနတ္တလို့ခေါ်တယ်ကိုဆင်းရဲ ဒါကိုဒုက္ခလို့ခေါ်တယ်စိတ်ဆင်းရဲအဲ့ဒါကိုဒေါမနတလို့ခေါ်တယ်အဲဟိုမချမ်းသာမဆင်းရဲကတော့ဥပိ္ပခာပေါ့၅မျိုးအဲ့လိုခွဲလို့ရတယ်ဒါပေမဲ့ခံစားမှုဆိုတဲ့သဘောအနေနဲ့တော့ဘယ်နှခုတော့တစ်ခုတည်းပဲခံစားတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲချမ်းသာခံစားတော့ ဒုက္ခဝေဒနာလို့ခေါ်လိုက်တယ်ဆင်းရဲတာကိုခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်မချမ်းသာမဆင်းရဲခံစားတော့ဥပေက္ခဝေဒနာလို့ခေါ်လိုက်တယ်ဒီလိုခွဲလိုက်တာအဲ့ဒီဝေဒနာကလည်းသုံးခုပဲသင်ညာကလည်းပဲအဲ့လိုလျှောက်ပြီးတော့ခွဲလို့ရမြင်ရတဲ့အစဉ်ကိုမှတ်သားတဲ့သင်ညာကြားတဲ့အသံကိုမှတ်သားတဲ့သင်ညာ နာရတဲ့အနံ့ကိုမှတ်သားတဲ့ပညာစားရတဲ့အရာတာကိုမှတ်သားတဲ့ပညာထိရတဲ့အထိတွေကိုမှတ်သားတဲ့ပညာကြံတွေးရတဲ့သဘောကိုမှတ်သားတဲ့ပညာလို့အဲ့လိုခွဲလို့ရအဲ့လိုဆိုတော့ပညာဘယ်နှခုဖြစ်သွားဟမ်ငါငါအမှတ်တမဲ့ပြောလိုက်တော့နင်တို့လည်းအမှတ်တမဲ့ဖြစ်သွားတယ်နော် မြင်တာကိုမှတ်တယ်ကြားတာကိုမှတ်တယ်နာတာကိုမှတ်တယ်စားတာကိုမှတ်တယ်ထိတာမှတ်တယ်ကြံတွေးတာမှတ်တယ်6ခုအဲ့လိုခွဲလို့ရတာမှတ်တာအခုနခံစားမှုလည်းဒီလိုခွဲလို့ရတယ်ခံစားမှု၃ခုခွဲလိုက်တော့အဲ့ဒီ၃ခုကိုပဲတခါမြင်ကြားနံစားထိသိထိတွေးနဲ့မှတ် ခွဲလိုက်တဲ့အခါကျတော့6 3 4 18တခါခံစားမှုကို5ခုလို့ယူဆပြန်တော့6ခုနဲ့မြောက်လိုက်တော့5 6 4 30အဲ့လိုပွားလို့ခွဲလို့ရသင်္ခါရကြတော့သူထဲမှာကိုကအရေးအတွက်အားဖြင့်90ရှိနေတယ်သူထဲမှာကိုကအရေးအတွက်အားဖြင့်90ရှိနေ စေတသိက်ခေါ်တယ်စိတ်နဲ့ရှင်ပြီးဖြစ်တဲ့သဘောတွေစေတသိက်ခေါ်တာကိုင်းလိုက်ဆိုယုံ28ပါးကယုတ်တရားအစုရူပခန္ဓာယုံ28ပါးကယုတ်တရားအစု ရူပခန္ဓာဆိုဝေဒနာကခံစားမှုတရားအစု ဝေဒနာခန္ဓာဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာဆို တင်ညာကမှတ်သားမှုတရားအစုတင်ညေခန္ဓာတင်ညာကမှတ်သားမှုတရားအစုတင်ညေခန္ဓာ ဝေဒနာကလည်းပဲစေတသိက်ပဲတင်ညာကလည်းစေတသိက်ပဲစေတသိက်ဆိုတာစိတ်နဲ့ရှင်းပြီးတော့ဖြစ်တာစိတ်နဲ့အတူတကွဖြစ်တာစေတသိက်လို့ခေါ်တယ်အဲတော့စိတ်ဆိုတာသိတာလေတစုံတရာသိလိုက်တယ်ဆိုလို့ချင်းအဲ့ဒီသိတဲ့အရာလေးပေါ့ခံစားမှုမပါဘူးလားပါတယ်ကောင်းတာရင်လည်းခံစားတယ် ဆိုးရရင်လည်းခံစားရတယ်မကောင်းမဆိုးရင်လည်းခံစားရတယ်ဟုတ်တယ်မဟုတ်လားအခုဒီမှာနှင်းစီပွင့်တွေ့လိုက်မြင်လိုက်တယ်နှင်းစီပွင့်မြင်လိုက်တော့မြင်တာဟာမြင်သိသိလိုက်တာပဲမဟုတ်ဘူးလားအဲ့ဒီသိတာကမြင်သိသိတာကစိတ်အဲ့ဒါမှလှလိုက်တာလို့ခံစားလိုက်တာကစေတသိက်ဝေဒနာပေါ့ ဟုတ်ကဲ့လားအဲ့ဒါလှလိုက်တာလို့ခံစားတာကောင်းခံစားလားဆိုးခံစားလားဘာဝေဒနာခေါ်မလို့ဒုက္ခဝေဒနာဒုက္ခဝေဒနာဒါကြောင့်အဲ့ဒီဝေဒနာခံစားမှုတို့သိညာမှတ်တာမှတ်သားမှုတို့ဟာစိတ်နဲ့ရှင်းပြီးတော့ဖြစ်လို့စိတ်နဲ့အတူတကွဖြစ်လို့သူတို့ကိုစေတသိက်လို့ခေါ်တာ စိတ်နဲ့ရှင်ဖြစ်တဲ့သဘောစိတ်စိတ်နဲ့အတူတကွဖြစ်တဲ့သဘောတွေကိုစေတသိက်လို့ခေါ်တော့ဒီတော့မြင်လိုက်တာနဲ့နောက်ကမှတ်တာရောတခါတည်းမပါဘူးလားမှတ်လိုက်တာပဲအော်ပန်းရောင်လေးကိုအော်ပွင့်ပတ်ကလေးတွေနဲ့မဟုတ်ဘူးလားမမှတ်ဘူးလားမှတ်တယ်အဲ့ဒီမှတ်တာကလည်းစိတ်ကသိပြီလို့မှတ်လို့ရတာမဟုတ်လားစိတ်ကသိမပြီမှတ်လို့ရမလား မရဘူးဒါကြောင့်အဲ့ဒီမှတ်တာကလည်းပဲတင်ညာကလည်းစိတ်နဲ့အတူတကွဖြစ်တယ်စိတ်နဲ့ရှင်းတယ်ဒါကြောင့်သူ့ကိုပါခေါ်လဲစေတသိက်အဲ့ဒါလို့စိတ်နဲ့အတူတကွဖြစ်စိတ်နဲ့ရှင်းနဲ့ဖြစ်တဲ့စေတသိက်ပေါင်း52ပါးရှိတယ်တဲ့52ပါးရှိမယ်တဲ့52ပါးလို့သုံးတယ်52မျိုးပေါ့စေတသိက်50တချို့ကလည်း52လုံးလို့ဒီလိုသုံးတယ် ဘယ်လောက်ရှိတော့စေတသိက်52ဒီတော့နောက်တစ်ခုကြည့်စမ်းပေါ့အဲ့ဒီပန်းလေးပြင်လိုက်တော့လှလိုက်တာလှလိုက်တာဆိုရက်ခံစားမှုနဲ့တွဲပြီးတော့ဘာပါလာတာဟမ် ဗါတဲ့အဲ့ပေါ်နှစ်သက်မှုပါလာတာဘောသဘောကျမှုပါမလာဘူးလားအဲ့ဒီနှစ်သက်တာသဘောကျတာကလောဘမဟုတ်လားအဲအဲ့ဒီလောဘလဲစိတ်ကပန်းကိုမြင်သိသိပေးလိုက်လို့သူကနှစ်သက်သဘောကျနိုင်တာမဟုတ်လားတကယ်လို့သာစိတ်ကသိမပေးရင်သူဖြစ်ဖြစ်ပါမလားဒါကြောင့်သူဟာစိတ်နဲ့ရှင်ဖြစ်တယ် စိတ်နဲ့ဒီလိုပဲဖြစ်တဲ့ဒါကြောင့်သူလည်းပဲဘာခေါ်လဲစေတသိက်သူလည်းပဲစေတသိက်အစရှိသည်ဖြင့်ဒေါသတို့မောဟတို့လည်းအတူတူပဲပေါ့အဲ့ဒီစေတသိက်ပေါင်း52ခုရှိတယ်ဟုတ်ကဲ့လား52ခုရှိတယ်အဲ့ဒီ52ခုတည်းက ဝေဒနာကိုဝေဒနဲ့ခန္ဓာလို့မြတ်စွာဘုရားနာမည်တပ်ပေးလိုက်တယ်ဟုတ်လားတင်ညာကိုဘာလို့နာမည်တပ်လိုက်တော့တင်ညက်ခန္ဓာလို့နာမည်တပ်ပေးလိုက်တယ်အဲ့တော့စေတသိက်နှစ်ခုတော့နာမည်တပ်ပြီးသွားပြီနာမည်မတပ်ရသေးတဲ့စေတသိက်ဘယ်လောက်ကြာနေတော့50ကြာနေတယ်ဟုတ်ကဲ့လားဘာလို့လို့ စိတ်ကတက်တက်ကြွကြွဖြစ်မှဒီအလုပ်လုံးမိတယ်မဟုတ်လားတက်တက်ကြွကြွမဖြစ်ရင်လုံးမိရလားအဲ့ဒီတက်တက်ကြွကြွဖြစ်နေတဲ့သဘောကိုစေတနာလို့ခေါ်တယ်အဲ့ဒါကိုပဲစိတ်ဆိုတယ်လို့စာသုံးသုံးတယ်စိတ်ဆိုတယ်ဆိုတာတက်တက်ကြွကြွဖြစ်ပြီးတော့ သူကိုယ်တိုင်လည်းတက်တက်ကြကြဖြစ်နေတယ်သူနဲ့ရှင်ပဲစိတ်စေတသိက်တွေကိုလည်းတက်တက်ကြကြဖြစ်အောင်စိတ်ဆော်လှုပ်ဆော်သွေးထိုးပေးတယ်ဒါကြောင့်သူကိုစာကောအနေနဲ့တရားကောအနေနဲ့စိတ်ဆော်တယ်လို့သုံးတယ်စေတနာကိုစိတ်ဆော်တယ်ဆိုတာသွေးထိုးတယ်လှုပ်ဆော်တယ်အဲ့ဒါအစိုးရဆိုရင်တော့မကြိုက်ဘူးဟုတ်ကလား မကြိုက်ဘူးအစိုးရဆိုရင်တော့မကြိုက်ဘူးဒါမဲ့လို့တကယ်လှုပ်ဆိုတာတကယ်စိတ်ဆိုတာဒီစေတနာကသူကတက်ကြွပြီးတခြားဟာတွေကိုအဲအဲ့ဒါလေးလူချင်းစရာကောင်းတယ်လူချင်းစရာကောင်းတယ်လို့သူကလှုပ်ပေးတာအဲ့လိုဆိုတော့လူချင်းတဲ့စိတ်ကဖြစ်လာရောလူချင်းစရာကောင်းတယ်ဆိုတာအဲ့ဒါစိတ်ဆိုတာပဲမဟုတ်လားသွေးထိုးပေးတာပဲမဟုတ်လားอืมအဲ့ဒါနဲ့လူချင်းစိတ်ဖြစ်လာဒီတော့အလောက်မှန်သမျှဟာ အဲ့ဒီတက်ကြွစိတ်ဆိုတဲ့သဘောမပါရင် ဖြစ်မလားတက်ကြွစိတ်ဆိုတဲ့ပါတဲ့သဘောဒီသဘောပါမှပဲအလုတ်ကဖြစ်တာ စိတ်အလုတ်ရောနှုတ်အလုတ်ရော ကိုယ်အလုတ်ရောဒါကြောင့်မြတ်စွာဘုရားက စေတနာကို အလုတ်လို့ခေါ်တယ်တဲ့စေတနာကိုဘာလို့ခေါ်လဲသူပါမအလုတ်ပြီးမြောက်တာဖြစ်လို့အလုတ်လို့အဲ့ဒီအလုတ်ကို နောက်တစ်မျိုးခေါ်သေးတယ်ဘယ်လိုခေါ်လဲဆိုတော့ဘယ်လိုခေါ်လဲကံဟုတ်ကဲ့လားအဲ့ဒီအလုတ်ကိုကံလို့ခေါ်တယ်ကံဆိုတာအလုတ်ပဲအလုတ်ကောင်းမှကံကောင်းသည်အလုတ်ဆိုးလင်ကံဆိုးသည်ပေါ့မဟုတ်ဘူးလားအဲ့တော့အဲ့ဒီကံလို့အလုတ်လို့ခေါ်တာဘယ်သူကိုနာမည်တတ်တာတော့ စေတနာကိုနာမည်တတ်တာသူကဥစည်းခေါင်းဆောင်ကြီးအဲ့တော့သူဖြစ်မှပဲနောက်ကသူပဲရှင်မဲ့လောဘကလည်းလိုချင်လို့ရတယ်သူကစိတ်ဆော်လှုပ်ဆော်ပေးမှပဲဒေါသလည်းစိတ်ဆိုးလို့ရတယ်သူကစိတ်ဆော်လှုပ်ဆော်ပေးမှတတ်တာလည်းယုံကြည်လို့ရတယ်သူကစိတ်ဆော်လှုပ်ဆော်ပေးမှမာနကလည်းထောင်လွှားတက်ကြွလို့ရတယ်ဒီတော့ စေတသိက်တွေထဲမှာ तू ကဥစည်းခေါင်းဆောင်ကြီးမဟုတ်ဘူးလားဒါကြောင့်သူ့ကိုစေဆိုတဲ့တရားပြုလုပ်တဲ့တရားလို့ခေါ်တယ်ပြုလုပ်တဲ့ဆိုရဲကအထုတ်မှုမပါပဲပြုလုပ်လို့ရမလားဒါကြောင့်အာထုတ်တဲ့တရားလို့လည်းခေါ်တယ်စေဆိုတဲ့တရားပြုလုပ်တဲ့တရားအာထုတ်တဲ့တရား ဘယ်နှမျိုးခေါ်နိုင်လဲသုံးမျိုးခေါ်နိုင်တယ်ဘာပါလဲအထုတ်တဲ့တရားအဲ့တော့သူမပါရင်တခြားစေတသိက်တွေဖြစ်မလားအဲသူပါမှပဲတခြားစေတသိက်တွေဖြစ်တော့သူကခေါင်းဆောင်ကြီးဒါကြောင့်သူ့ကိုနာမည်တက်လိုက်တဲ့စေစောပြုလို့အာထုတ်မှုလို့နာမည်တက်လိုက်တယ် ဘသူ့ကိုလဲနာမည်တတ္တရမဟုတ်ဘူးသူ့ကိုဘာသာပြန်လိုက်တာစေသောပြုလို့အာထုံမှုအဲ့တော့စေတသိက်တိုင်းဟာသူဥဆောင်မှပဲဖြစ်တယ်ဝေဒနာလည်းသူဥဆောင်မှပဲဖြစ်တာပဲတင်ညာလည်းသူဥဆောင်မှပဲဖြစ်တာပဲသို့တော်လည်းမြတ်စွာဘုရားကဝေဒနာနဲ့တင်ညာကိုတော့နာမည်သိချတတ်ပေးလိုက်တယ်ဝေဒနာခန္ဓာတင်ညာခန္ဓာလို့ဟုတ်ကဲ့လား အဲ့လိုနာမည်တက်လိုက်တယ်ကြံတဲ့စေတသိက်90ကြတော့နာမည်တက်ရပါလားမတက်ရသေးဘူးအဲ့ဒီကြံတဲ့စေတသိက်90ကိုဘယ်သူကဥဆောင်ပါလဲအေးအဲ့ဒါကိုအဲ့ဒီစေတနာကိုသင်္ခါရလို့ခေါ်တယ်ဒီစေတနာကိုသင်္ခါရလို့ခေါ်တယ်ဒါကြောင့်သင်္ခါရဆိုတာစိတ်ဆော်တဲ့တရားပြုလုပ်တဲ့တရားအာထုတ်တဲ့တရား အဲ့ဒီစေတနာကိုဘာလို့ခေါ်လဲသင်္ခါရလို့ခေါ်တယ်သင်္ခါရဆိုတာအတိပ္ပယ်ကဟုတ်ကလားဒါကြောင့်မို့စိတ်စောပြုလို့အာထုတ်မှုတရားအစုသင်္ခါရခန္ဓာလို့ပြောတာအရေးအတွက်ဘယ်လောက်ရှိတော့50ရှိတယ် ဘသူတွေကျင်ထားဖယ်ထားတော့ဝေဒနာနဲ့တင်ညာကိုဖယ်ထားတယ်စေတသိက်52ရှိတာတည်းကဝေဒနာနဲ့တင်ညာဖယ်ထားတယ်ဟုတ်ကဲ့လားကဲငါဝိပဿနာဟောနေတာလားအဘိဓမ္မာသင်ပေးနေတာလားဟဲ့ဒါကဝိပဿနာနဲ့တိုက်ရိုက်ဆက်သွယ်ပတ်သက်နေလို့မလို့ဒီအဘိဓမ္မာကသင်ပေးရတာ ဟုတ်ကလားယုံ28ပါးကရူပခန္ဓာဝေဒနာကတင်ညာကတင်ညာခန္ဓာမှတ်သားမှုအစုစိတ်ဆိုဝိညာဏဆိုတာသိတာစိတ်ကလေးကိုပြောတာတခုတည်းစိတ်ကတခုတည်းအဲ့ဒီစိတ်ကလေးကိုတော့သိတာလေးကိုတော့ဝိညာဉ်နဲ့ခန္ဓာလို့နာမည်တက်လိုက်တယ် ဒီတော့နာမည်မတတ်ရသေးတဲ့စေတသိက်ကဘယ်လောက်ကြာလဲဒါကြောင့်မို့ဝေဒနာတင်ညာကျင်သောစေတသိက်90ကသင်္ခါရခန္ဓာဟုတ်ကဲ့လားဝေဒနာတင်ညာကျင်သောဆိုတာသိသလားဖဲထားတာ तू မပါဘူးဒီလိုမဟုတ်လားဝေဒနာတင်ညာမပါပဲကြံတဲ့စေတသိက်90ကဘာခန္ဓာလဲ သင်္ခါရခန္ဓာဒါတော့ယုံ28ပါးကယုတ်တရားအစုရူပခန္ဓာဟုတ်ကဲ့လားဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာသင်ညာကမှတ်သားမှုတရားအစုသင်ညက်ခန္ဓာဝေဒနာသင်ညာကျင်သောစေတသိက်50က စေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာဒီလိုမဟုတ်လားဟုတ်ပြီလားခိုင်းလိုက်စို့ဝေဒနာတင်ညာကျင်သောစေတသိက်50ကစေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာ ဝေဒနာတင်ညာကျင်သောစေတသိက်50ကစိတ်စောပြုလုပ်အာထုံမှုတရားစုသင်္ခါရခန္ဓာဆို စိတ်ကသိတဲ့သဘောလေးအနေနဲ့တခုပဲဒါပေမဲ့လို့မျက်စိမျက်စိနဲ့မြင်သိသိတော့စိတ်တစ်မျိုးနားနဲ့ကြားသိသိတော့စိတ်တစ်မျိုးနှာခေါင်းနဲ့နံသိသိတော့စိတ်တစ်မျိုးအဲ့ဒါလို့ခွဲလို့ရပြန်အဲမျက်စိနဲ့မြင်သိသိတော့စက္ခုဝိညာဉ်လို့ခေါ်တယ်မြင်သိစိတ်ပေါ့နားနဲ့ ဇာတိသိတော့ဇာတိစိတ်သောတာဝိညာဉ်လို့ခေါ်တယ်အစရှိသည်ဖြင့်ရသည်သမျှရှောက်ခွဲလိုက်တဲ့အခါကျတော့စိတ်က89ခုပွဲသွားတယ်ဘယ်လောက်ပွဲသွား89ခုပွဲသွားတယ်ဒါပေမဲ့သိတယ်ဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲခွဲရလို့သာ89ခုခွဲတာ အပေဘုံမှာဖြစ်တဲ့စိတ်ကတစ်မျိုးလူဘုံနတ်ဘုံဖြစ်တဲ့စိတ်ကတစ်မျိုးဗြမဘုံဖြစ်တဲ့စိတ်ကတစ်မျိုးစသည်ဖြင့်ဘုံလိုက်လဲခွဲလိုက်သေးတယ်အဲ့တော့အဲ့ဒီ89ခုကတော့အသေးစိတ်သိဖို့မလိုပါဘူးသိတဲ့သဘောလေးတစ်ခုဟာစိတ်ပဲဆိုရင်ပြီးရောအဲ့ဒီ89ခုကိုအဘိဓမ္မာမှာဒီလိုသုံးတယ် စိတ်တစ်ခုယုတ်90တဲ့ပါတယ်တော့ဘာပြောတာတော့ဟမ်စိတ်တစ်ခုယုတ်90မဟုတ်ဘူးလားဩယုတ်ဆိုတာရပ်ပက်လက်နဲ့ယုတ်တာရပ်ပက်လက်တတယုတ် ရုပ်လျော့ခြင်းအဲ့ဒါပြောတာတခုရုပ်လျော့နေသော90မနဲ့တော့တခုရုပ်လျော့နေသော90ဆိုတာဘယ်လောက်တော့အေးအဲ့ဒါကိုစိတ်တခုရုပ်90လို့ခေါ်တယ်စိတ်တခုရုပ်90မဟုတ်ဘူးတခုရုပ်နေသော90အဲ့ဒါ အဘိဓမ္မာအသုံးနားလဲအောင်ပြောရတာဒါကြောင့်အဲ့ဒီသုံးနားမလဲတော့စိတ်တစ်ခုယုတ်က90လို့အဲ့လိုပြောကြတယ်ယုတ်က90လားဘယ်လောက်ရှိတော့28ပါမဟုတ်လားကိုင်းလိုက်စို့စိတ်တစ်ခုယုတ်90ကဝိညာဉ်နဲ့ခန္ဓာ အာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာစိတ်တစ်ခုယုတ်90ကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆို ပြောနေကြအတိုင်းပဲအဲ့ဒါကိုဒီလိုပြန်ပြောရင်တော့မဖြစ်ဘူးလားတခုယုတ်တခုယုတ်လျော့နေသောစိတ်90ကဝိညာဉ်နဲ့ခန္ဓာဘယ်နဲ့တော့အဲ့ဒီတဲ့ပူသေးကြအောင်ကစိတ်86ခုကဝိညာဉ်နဲ့ခန္ဓာဆိုဘိုးမသေးကြဘူးလား ဘိုးသေးရတာပေါ့ဘာပြောစရာလိုသေးတယ်ကဲနှမျိုးလုံးဆိုစိတ်86ခုကဝိညာဉ်နဲ့ခန္ဓာစိတ်86ခုကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆို အများဆုံးအဘိဓမ္မာစကလုံးရတော့ဘယ်လိုဆိုမလဲစိတ်တစ်ခုယုတ်60ကသိမှုတရားအစုဝိညာဉ်နဲ့ဟုတ်ကလားဂိုင်းပြန်ဆိုယုတ်28ပါးကဝေဒနာက ဝေဒနာတင်ညာကျင်သောစေတသိက်50ကထပ်ဆိုအဲ့ဒါအဲ့ဒါကိုထပ်ဆိုဝေဒနာတင်ညာကျင်သော စိတ်တစ်ခုယုတ်90ကစိတ်89ခုက 靠谁编书？ စာစကားလေးပါပါအောင်ဆိုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်28ပါးကယုတ်28ပါးက ၅ပါးဟာမရှုရင်ตายတတ်မဲ့ဆွဲလဲဆွဲเสียဖြစ်တယ်အသိအမြင်မှားဆွဲလဲဆွဲเสียဖြစ်တယ်ဒါကြောင့်အဲ့ဒီခန္ဓာ၅ပါးကိုตายတတ်မဲ့ဆွဲလဲမဆွဲရအောင်အသိအမြင်မှားဆွဲလဲမဆွဲရအောင်ဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာတတိဥစီရောစိတ်နဲ့စူးစူးဆိုင်ဆိုင် စောင့်ပြီးတော့ရှုရတယ်ဟုတ်ကလားအဲ့ဒါလို့ရှုပြီဆိုလို့ရှိရင်စွဲအောင်မလားဒါကြောင့်မစွဲဖို့ရာဖြစ်စေမှာမှန်စွာရှုရပါတည်းဟုတ်ကဲ့လားအဲ့ဒီစွဲတာကိုတော့နောက်ကြမှာပြောရမယ်နော်ဘယ်တော့တော့နောက်ကြမှာဘလို့ဘလို့နောက်တော့ လက်ပြန်ကြတော့ခီးထွက်ရအောင်မယ်လာရှုဒီဘောကြောက်မယ်28ရက်မှပြန်ရောက်မယ်29ရက်နေ့များဟောနိုင်မလားတော့မသိဘူး29ရက်နေ့ကျတော့လည်းပဲမလေးရှားတွေကဆုံးကပ်ဖို့ရှိတယ်အဲကိုရီးယားတွေတော့သူတို့မချမ်းသာဘူးနဲ့တူတယ်ကြည်ရတော့ ကိုရီးယားတွေကတော့သူတို့တန်ခါ900တွက်ကြည့်လိုက်တော့သူတို့ဟာသိန်း30လောက်ကြာတာမနေ့ကသူတို့ကကြတာနောက်တစ်ခါတထောင်ကတ်ချင်ပါတယ်ဗျာဖြစ်နိုင်မှာမလားတဲ့ဖြစ်ပါတယ်လို့ပြောလိုက်တယ်နောက်တစ်ခါတထောင်ကတ်ချင်တယ်ဖြစ်တယ်လို့ပြောလိုက်တယ်အဲ့ဒါသီလားဘာကြောင့်သူတို့ဒီလိုကကြတာတော့ ဘာကြောင့်စေတနာပေါက်ရတာတော့ယောဂီတွေအာထုတ်တာတွေ့လို့မဟုတ်လားအဲ့ဒါပေါ့အာထုတ်တာမတွေ့ရင်ဘယ်စေတနာပေါက်မလို့ဒါကြောင့်မိမိတို့အာထုတ်တာမြင်ပြီးသူတစ်ပါးတွေစေတနာပေါက်ပြီးလှူကြတန်းကြတော့သူတစ်ပါးလှူတာတန်းတာကိုသုံးဆွဲတာဆိုတော့အဲ့ဒီလှူတာတန်းတာနဲ့ထိုက်တာအောင်ငါတို့က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 Mm-hmm. <clears throat>